ပြီးတဲ့ပုဂ္ဂိုလ်ဟာဒါနကုသိုလ်လည်းမမေ့ဘူးသီလကုသိုလ်လည်းမမေ့ဘူးဘာဝနာကုသိုလ်လည်းမမေ့ဘူးဝေယဝိသကုသိုလ်လည်းမမေ့ဘူးတဲ့ဒုစရိုက်တရားတွေလည်းမပြုတော့အကြောင်းမလို့သူဟာပမာရတရားကိုမေ့တယ်ဆိုတော့ပမာရတရားကိုသူမေ့ပြတ်တတ်ပြီတဲ့ဆိုအနာဂါမိမဣပေယ မှန်စွာမြစ်ပြချင်းပေခြင်းတတိယ ဒိဋ္ဌာနဲ့လောဘဟာအနာဂါမိမက်တဲ့ကပုံပြီးသားပါပဲဒါတော့လည်းအဒိဋ္ဌာကိုလည်းလောဘလို့တရားကိုကောက်ထားတယ်ဝိသမလောဘကိုလည်းလောဘလို့တရားကိုကောက်ထားတယ်သူတို့နဲ့လောဘအပြင်သဘောချင်းတူနေတဲ့လောဘအသေးစားကတော့အနာဂါမိလက်ရထားတဲ့ပုဂ္ဂိုလ်မှာကြံနေတယ်အဲ့ဒါကိုအရဟတ္တကျမ်းမှာတိုက်ရတယ် လောဘလဲလို့ဆိုတော့ရူပအရူပဇာနေမှာတွေ့တာတတ်မဲ့တဲ့လောဘရူပအရူပဇမဘောဟကိုတွေ့တာတတ်မဲ့တဲ့လောဘအသေးစားအသေးစားအဲ့ဒါကတော့အနာယာမိမဲ့အထိမပယ်ပတ်နိုင်လေလို့ကြားနေသေးတယ်အဲ့ဒီလောဘကိုရတမညာကပယ်ပတ်ရတယ်ဒါကိုပဲလောဘခြင်းသူတော်အားဖြင့်အမိဒ္ဒာနဲ့ဝိသမလောဘကိုပယ်တယ် စ္စာနဲ့ဝိတမလောဘဟာအနာဂါမိမက်ကလေးကပေါ်ပြီးသားနောက်ဌာမကျောင်းသားသက်ဌာနမာနပဲပါရမပါရမဆိုတာပါလေသူတက်ကဲပေါ်ပြုလို့ပါရမဟုတ်ကဲ့လားသူတစ်ပါးတဲ့ပေါ်ပြီးပြုလို့လို့တာမကောင်းတဲ့ဘက်မှာပါအဲ့ဒီပါရမတဲ့ပဲတော်တော် တိမာနမာနမဒမာနလည်းတော်ပြီးအနိမာနလည်းတော်ပြီးမဒမာရတာကိုလည်းတော်တယ်တကယ်တော့ယာထာဝမာနအယာထာဝမာနလို့မာနနှမျိုးရှိတယ်ယာထာဝမာနဆိုတာသဘာဝကြလို့သဘာဝကြတဲ့မာနဖြစ်တဲ့လို့ဖြစ်တာအယာထာဝမာနဆိုတာသဘာဝမကြတဲ့မာန မဖြစ်ဖြစ်မဲ့နဲ့ဖြစ်တဲ့မာနအဲဒီအာရသာဝမာနဆိုတဲ့သဘာဝမကြတဲ့မဖြစ်ဖြစ်မဲ့နဲ့ဖြစ်တဲ့မာနကိုတော့အနာဂါမိမဲ့တဲ့ကပေါ်ပြီးတာကျန်နေတာကဘာလဲဆိုတော့ဖြစ်တယ်လို့ပြောလို့ဖြစ်တဲ့ယာသာဝမာနကတော့အနာဂါမိမဲ့ကမပင်နိုင်သေးတဲ့ကျန်နေတယ်ဒါကြောင့်အဲဒီအာယာသာဝမာနဆိုတဲ့ ဘာဝကြတဲ့မာနကိုအရဟတမေကလုံးဝအမြင့်ပြတ်ပုံပတ်ပြလိုက်ပြီဒါပြောဆိုအရဟတမေပုံဖြစ်ဒီမှာအဘိဇာလောဘအမ္မာပါရမအတိမာနမာနမတာမြစ်ပြရှင်းပေခြင်းစတုခါ ဆိုမှမဟုတ်သေးဘူးထင်ရုံမျှပဲရှိသေးတယ်ဆုံးမြတ်နိုင်တယ်သူများကလည်းအကဲခတ်နိုင်တယ်ဒါကြောင့်မလို့အဲ့ဒါလေးကြည်လို့ကြည်ပြီးတော့ဒီကနေ့ဘုန်းကြီးတို့ပြောဘာကြောင့်လဲလို့ဆိုတော့ကဘာကြီးတရားဟောသွားရအောင်ကြီးတဲ့ဒီကနေ့နောက်ဆုံးဘုရားကဘာကြီးဘုန်းကြီးတာဝန်ယူထားတာနောက်ဥပဒေကြတော့ဘုန်းကြီးတို့တရားဘုန်းကြီးတို့ ကွက်လေလေနဲ့စိတ်စိတ်ဆက်ဆက်အချိန်ပြည့်ဟောနိုင်ပြီအခုတော့ဘလောက်ပဲဟောရတနာရီနဲ့7မိနစ်နော်အဲတော့လောက်ပါဘူးတရားဆိုတာနည်းနည်းနည်းနည်းနားတာကောင်းများများနာရင်ရိုးတော့ရိုးလားအဲရိုးတော့မှတော့ချိုးဟောရအဲဒါခွန်ကြီးတို့ပြိတ္တာဟာ အခုမြတ်စွာဘုရားဝိတ္တသုတ်ဒေသနာတော်မှာဟောရတဲ့ဥပကိလေသာ16ပါးရောအဲ့ဒီ16ပါးအပြင်ဒီ16ပါးထဲမှာအကျုံးဝင်တဲ့တခြားတခြားသောစိတ်အငြင်းအမဲတွေကိုရောမိမိရဲ့ဘာနာမှာဖြစ်မဖြစ်ကိုစစ်စစ်ဝေဘာသိရှိပြီးတဲ့အခါကျတော့ဖြစ်ပေါ်နေလို့ရှိရင်အဲ့ဒီဖြစ်ပေါ်နေတဲ့စိတ်အငြင်းအကြေးကိုမိချောက်ပါမှတနည်းနည်းနဲ့ လျှော်စေပတ္တပညာတစ်ဖြင့်ဆင်းရဲခပ်သိမ်းငြိမ်းရာမိဘကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေဆောင်တော့နဲ့သိရမယ်ဓမ္မကြေမှုတွေသိရစစ်စေးပါပြီးမှဣမာယဆိုရဆိုအရှင်ကြီးရဲ့ 2004ခုနှစ်စက်တင်ဘာလ9ရက်နေ့ဟုတ်ကလားစက်တင်ဘာလ9ရက်နေ့နေ့လယ်3နာရီချိန်မှာဘုန်းကြီးတို့တရားဝတ်စားတာဟောရမယ့်တရားကတော့ဥပုသ္စေတိုင်းဟောလာတဲ့စိတ်တရားပေါ့ စိတ်ထားဖြူခွေချမ်းသာရေးတရားတော်ဒါတရားပွဲဖွင့်နေကြဖြစ်တဲ့ဓမ္မကျေးမုံတွင်တင်၍စစ်ဆေးပါဆိုတဲ့ဆာမျက်နှာငါးကဆောင်းပုတ်ကိုရစ်ပြီးတော့တရားဝက်စဖွင့်ရစာဥစ္စာမျက်နှာငါးမှာ ဓမ္မကျေမုံတွင်တင်၍စစ်ဆေးပါလို့စာကောင်းကြီးရှိတာအဲဒီအောက်ကပန်းရှင်းကြည်လင်းဆိုတဲ့ဆောင်ဖို့ဆိုပြီးတရားပေါ်ပြန်ဆိုပန်းရှင်းကြည်လင်း ံကိလေထေနတံကိလေတံတိမာနဝစိတ်တေတုတ်တေဝိတုတ်တံတိဣတိဝုတ်တမဟေမိနာစိတ်တေနတံကိလေထေနစိတ်ညင်တော်ညင်ရောက်မာနဝတ္တဝါတို့သည်တံကိလေတံတိညင်တော်ညရကုန်၏ ညင်လာတဲ့အတွက်သတ္တဝါတွေညင်လာရတယ်စိတ်တွေတုတ်တွေဝိလုဒ္ဒံတိဣတိဝုဒ္ဓမဟေတိနာစိတ်တွေတုတ်တွေစိတ်စင်ကြယ်သည်ရှိတော့ဒီတန်ကိလေသာတိညင်လာကြရကုန်၏စိတ်ညင်လာတဲ့အတွက် တ္တဝါတွေမြင်လာရတယ်စိတ်တွေတုတ်တွေဝိတုဒ္ဒံတိဣတိဝုဒ္ဒံဟေတိနာစိတ်တွေတုတ်တွေစိတ်စင်ကြယ်သည်ရှိတော့မာနဝတ္တဝါတို့သည်ဝိတုဒ္ဒံတိစင်ကြယ်ကြကုန်၏စိတ်စင်ကြယ်ရင်စိတ်ဖြူစင်ရင်တ္တဝါတွေလည်းစင်ကြယ်ဖြူပွေးနေတာပဲတဲ့ ဣတိဝုဒ္ဓမဟေတိနာဣတိဤဝမဟေတိနာမဟာဣတိမုနိထွတ်တံဘုရားရှင်သည်ဘောဓာစိတ်ကြည်လင်၍မျောခေါ်တွေး၍လေးလေးနက်နက်မိတ်မြတ်တော်မူပါတည်းစိတ်ညစ်နွမ်းလို့ရှိရာ ယုံကြည်နွမ်းလူကြည်နွမ်းနဲ့စိတ်ကြည်လည်းယုတ်ကြည်လည်းနဲ့လူကြည်လည်းနဲ့စိတ်ညင်နွမ်းလို့ယုံညင်နွမ်းလူညင်နွမ်းလို့ရှိရင်ဆင်းရဲတဲ့စိတ်ဖြူစင်လို့ယုတ်လည်းဖြူစင်ကြည်လင်ပြီးဆိုလို့ရှိရင်ချမ်းသာတယ်။ဒါကြောင့်မိမိရဲ့ရုပ်တွင်ကိုကြည့်မှုမှန်မြင်တဲ့မှာကြည့်ပြီးတော့ မျက်နှာမှာတင်နေတဲ့အငြိအကျေအစွမ်းအွယ်အစရှိသည့်ဝိချာဉာဏ်တိမိတ်စသည်ရှိလို့ရှိရစေတိတ်ပြီးပယ်ရှားတယ်လို့မိမိစိတ်ရှင်ကိုလည်းနေတယ်စတန်နိုင်မိနစ်တိုင်းလို့ ပြန်ပြီးတော့ဆစ်ဆေးပြီးစိတ်အစဉ်မှာလောဘအငြိကြီးဒေါသအငြိကြီးမောဟအငြိကြီးဆိုတဲ့ဒီအငြိကြီးတွေတင်နေရင်အဲ့ဒီအငြိကြီးတွေကိုနီး၆ပါးနဲ့လျှော်ဆေးနီး၆ပါးမှာတင့်လျော်ရာနီးနဲ့လျှော်ဆေးပြပါတဲ့နီး၆ပါးဆိုတာ အဲဒီစာမျက်နှာငါးမှာပဲအထက်ကစိတ်မင်းများကိုဖြူစင်စေသည့်ဤ6မျိုးဆိုတာမေဒီစိတ်ကိုဖြူလေးလေးတော့ထိုးထိုးအာယုံညမျိုးစုံနဲ့မကြုံတွေ့စေမမွေ့စေပဲအဲဒီဘုံဘုံကောင်းအာယုံဒီနိဗ္ဗာန်ပတိဉာဏ်ချိန်ဤတော့ ဆိုပြီးမေတ္တာသမဏာနဲ့ပွားရာဝိပဿနာ6ရာတွင်တင်းရရာသုံးချူစိတ်ဖုံးမိတဲ့လုံးချမ်းသာလိမ့်မည်ဒီအဲ့ဒါဒီတော့မြင်နွမ်းတဲ့စိတ်မြင်မဲတဲ့စိတ်ဆိုတာဘာစိတ်ပြောတာလဲဆိုတော့ကိလေသာစိတ်ကိုပြောတာကိလေသာဆိုတဲ့စကားလုံးက ညင်နွမ်းစေသောစိတ်ပူလောင်စေသောစိတ်နှိမ့်ဆက်သောစိတ်ဆင်းရဲစေသောစိတ်လို့အဲ့လိုသိရရတယ်ဒီနည်းပြောရင်တော့ညင်နွမ်းစေတတ်သောတရားပူလောင်စေတတ်သောတရားနှိမ့်ဆက်တတ်သောတရားဆင်းရဲတတ်သောတရားဆင်းရဲစေတတ်သောတရားလို့သိရရတဲ့ကိလေသာဆိုတာဒါကြောင့် လူကိုညှဉ်းနှောင်းစေတဲ့စိတ်မှန်များကိလေသာစိတ်လူကိုပူလောင်စေတဲ့စိတ်မှန်များကိလေသာစိတ်လူကိုနှိပ်စက်တဲ့စိတ်မှန်များကိလေသာစိတ်လူကိုဆင်းရဲစေတဲ့စိတ်မှန်များကိလေသာစိတ်ကိလေသတိတံကိလေသတိတိကိလေသောပါတိဥပ္ပထာပေတိတိအထောရဥပ္ပတာပေတိတိအထောရ လိုက်ပတိတန်ကိလိုက်ပတိတိစိတ်ကိုညှင်းနှိုင်းစေသောကြောင့်ကိလေသာကိလေသာမြည်ကြည့်တာမာတတိစိတ်သက်သာဤဥပဒါပေတိပူလောင်နေတဤဣတိအထောဤဟာလူရဲ့အိဗယ်ပဲကိလေသာဆိုတဲ့လုံးရဲ့လူရဲ့အိဗယ်ပဲဒါကြောင့်ညှင်းနှိုင်းစေတာလိုက်သက်တာပူလောင်စေဒါဆင်းရဲစေတတ်တဲ့ စိတ်မှန်သမျှကိလေသာကြီးပဲခိနမိတ်တာခေါ်တဲ့စိတ်စေတဲ့ရုပ်လေးလာထိုင်ပိုင်းနဲ့ထိုင်ပိုင်းမှုကအစဒီလိုနှိမ့်သက်တာဆင်းရဲကြတဲ့အတွက်တကိလေသာဒါကြောင့်မိမိဘိညာတတဝါကိုပြပါလိုက်သူဘူလောင်စေတာနှိမ့်သက်တတ်၍ထထညစ်ပေပြရလေခြေတွေကိလေသာ အဲ့ဒါကတော့သမုတ်စာအုပ်ထဲမပါဘူးမိမိဒိညာတတဝါကိုပြာပါလိုက်သူဘူလောင်စေတလိုက်စေတ၍ထထညေပေပြုရနေစေရွေခေါ်လေကိလေသာကိလေသာရဲ့တိတ်ပဲကိလေသာကြတာဘာတိတ်ပဲရှိလဲပြိတ္တာ မြင်နွမ်းစေတတ်သောတရားပူလောင်စေတတ်သောတရားနှိမ့်ဆက်တတ်သောတရားဆင်းရဲစေတတ်သောတရားမဟုတ်ဘူးလားသိမှန်တယ်နော်ဆိုမိမိကရာသတ္တဝါကိုပြာပါလိုက်စုပူလောင်စေတတ်နှိမ့်ဆက်တတ်၍သတ္တမြေပေ ကလေခေါ်လေးဆဲတွေးကိလေသာအဲပြင်ပြလိုက်မယ်အဲ့ဒီမှာသတ္ထမြစ်ပေပြင်လို့မရတော့ဘာကြောင့်ဆိုပေဆိုလဲပေချင်းထနေတယ်လေဆိုလဲလေချင်းထနေတယ်သူရှိတဲ့အတိုင်းမဖြစ်မှာမိမိဂရိယာတတဝါကိုရာပါလိုက်စု ဘူလာမေဒနှိမ့်ဆက်တတ်၍ဖတ်တာညစ်ပေပြုရလေဆဲတွေကိလေသာမိမိပညာတတဝါကိုယာမလိုက်စုဘူလာမေဒနှိမ့်ဆက်တတ်၍ ထထမြစ်ပေသူရလေသေတွေကိလေသာ kilo jauh ကျင်မပွားရတဲ့အကျဉ်းအဖြစ်ဆိုတဲ့10ပါးကဘယ်ဟာများလဲသိဖို့မလိုဘူးလားမလိုပါဘူး မလိုပါဘူးလေ။ဘာကြောင့်လဲလို့ဆိုတော့သူကပြောထားပြီးတော့စိတ်ကိုညှဉ်းနှံညှဉ်းနှံနေတာပူလောင်နေတာနှိမ့်သက်တာဆင်းရဲစေတတ်တဲ့အာဟုသမျှရှိလိုက်တာဆိုတော့ပြီးပြီပေါ့။မာနဆိုကြပါစို့မာနဆိုတာဘာသဘောရှိသလဲ။ပါတယ်။အောင်သွားတာ ထွက်ပြေးလို့လားဘလို့လဲဩနတိလက္ခဏောမာနောတဲ့မာနောမာနဒီဩနတိလက္ခဏောမျက်မှောက်ချင်းတက်ကြွခြင်းသဘောရှိ၏တဲ့မာနကြွတက်တဲ့သဘောမျက်မှောက်နေတဲ့သဘောရှိတယ်တဲ့သူများတဲ့မိုးနေတာပေါ့ဒီလိုမဟုတ်လား သူများလည်းမိုးနေတယ်ဆိုတော့ငါသူများအောက်ကပဲလို့စိတ်တွေကဖြစ်နေတာဟမ်ဘယ်လိုလဲငါသာသာရာသူများတဲ့ထက်ကသူကြီးလည်းသူများတဲ့ထက်ကပညာလည်းသူများတဲ့ထက်ကဥစ္စာလည်းသူများတဲ့ထက်ကရုပ်ရည်လည်းသူများတဲ့ထက်ကချွေရလည်းသူများတဲ့ထက်ကအကုန်လုံးထက်ကယာရုလည်းထက်ကဘာလည်းထက်ကညာလည်းထက်ကဟုတ်ကဲ့လားဒါဆိုစိတ်ထဲမှာဖြစ်ပြီးကြတော့သူစိတ်ဟာ သိပြနေသလားတက်ကြွနေသလားငိမ့်ဆိုင်နေသလားမောက်ကြွနေသလားမောက်ကြွနေတာအဲ့ဒါကိုလောကသဘောကဘယ်လိုပြောကြတယ်လူကဆောင်းကြွားကြွားနဲ့တောင်းမကျိုးဒီလိုဟုတ်လားဘယ်လောက်ချမ်းသာမလဲအဲ့ဒီစိတ်ထားဟမ်အဲ့ဒီစိတ်တွေရောက်နေပြီဆိုလို့ရှိရင်စိတ်ကတောင်းတင်းမနေဘူးလား ကတန်တဲ့မြေဆိုတော့လူကနှိမ့်ညံ့ကြောပြောင်းလို့ဟမ်အဲကျန်တဲ့ချက်တန်တယ်လူကရုပ်ကပိုးပြီးတောင်းနေမလားဟုတ်လားတောင်းတင်းနေတဲ့ရုပ်ဟာချမ်းသာလားဆင်းရဲလားအဲရှိတော့ဒီမြန်ပေါင်းနေများတောင်းတင်းပြီဆိုလို့ချင်းနှိပ်ပါဟဲ့နင်းပါဟဲ့လောက်ရတယ်မဟုတ်လားဆင်းရဲလို့လားချမ်းသာလို့လားအဲအဲ့ဒါဟောတာ သူ့အနေထားဆင်မပြေလို့မလို့ဖြစ်တာမာနကြောင့်များတောင်းနေပြီဆိုတော့ဘုံမဆိုးဘူးလားဆိုတော့ဒီလိုဆိုလို့ရှိရင်ဒီမာနဟာလူကိုနှိပ်စက်တတ်တဲ့တရားဟုတ်ပါလားသိကြပါလားဆင်းရဲစေတတ်တဲ့တရားဟုတ်ပါလားဒါကြောင့်သူဘာလို့ခေါ်ရမလဲဒီလေတာဒီလိုမဟုတ်လား ။ဘာကြောင့်ကိလေသာလို့ခေါ်ရသလဲ။ဒီလိုဆင်းရဲစိတ်ဓာတ်နှိမ့်သက်တာညင်နွမ်းစိတ်ဓာတ်လို့ကြည့်ကြည့်ဆောင်တာအဲ့ဒီမာနဝင်နေတဲ့မျက်နှာကိုကြည့်ဆောင်။ကြည်လဲနေမလားညင်နွမ်းနေမလား။ဘယ်လိုနေလဲ။အရင်ကျိုးတွေပြင်းပြဆော်ဆော်ကြီးကြက်ထားတဲ့စီမျက်နှာပြင်နဲ့မတူဘူးလား။ ဟုတ်ကဲ့လားအဲ့လေကြောကြောင်ကိုကြောင်ချောရဆိုတာလေဟုတ်ကဲ့လားအဲ့လိုနေရဒါရဲ့အဲ့ဒီမျက်နှာချမ်းသာမဲ့မျက်နှာလားကျင်းမဲ့မျက်နှာလားကျင်းနေတဲ့မျက်နှာဆိုတော့သူ့ဟာဒီတဲ့တဲ့မှာပေါက်ပြရပဲရှိတော့တယ်မဟုတ်လား ထားတဲ့ဒီမာနကိလေသာဟာနှိမ့်သက်တတ်တဲ့မာနစိတ်ဟာကိလေအဲနှိမ့်သက်တတ်တာဖြစ်တဲ့အတွက်သူ့ကိုမလို့ခေါ်ရတယ်ကိလေသာအဲ့ဒါဒီသဘောသိထားတယ်မဟုတ်လားအသိထားတဲ့နောက်ကိလေသာ7ပါးရေးနေပြီလူရည်လားလူတော့ဒီလိုဆိုမရည်နဲ့တော့နော်ဟာလူရည်ကလား တောင်မှရေတွက်သေးတာဆိုတော့10ပါးလောက်ကတော့ရေဦးမှဖြစ်မှနဲ့တူနော်လောတောမောမတပြာဒေဝီထိဩဒိသနုတ္တပနေအာဟိရိတံဤစရံမှယံကိလေသာတဲ့ရရမလားဆိုပါတော်တဲ့ညာနေပါလားဒီ လောလောမောမှာတော့ရတာပဲနော်ဆိုဆိုဆိုဆိုဆိုလောဆိုတာကလောဘဒေါဆိုတာကဒေါသမောဆိုတာကမောဟမာဆိုတာကမာနတပြာဒိဋ္ဌိဒိဋ္ဌိဆိုတာကဒိဋ္ဌိဝိဆိုတာကဝိသိကိစ္စဖြစ် ဥဒိစ္စတဲ့ထိဆိုတာကထိနာမိတ်တာဥဒိစ္စဆိုတာကဥဒိစ္စဆိုတာပါလေဥဒိစ္စဆိုတာပါလေစိတ်စိတ်ပြန်လည်မှုဟုတ်လားစိတ်ပြန်လည်မှုအနတ္တပါတဲ့ပါလေ ကုသိုလ်ပြုလို့ရမှာမကြောက်လန့်တာအနတ္တပဟုတ်ကဲ့လားအနတ္တပဆိုတာဘာလဲအာဟုတို့ပြုလို့ရမှာမကြောက်လန့်ဘူးတဲ့ရေရတင်းတင်းလုပ်ရတဲ့ဘောအာဟိရိကအာဟုတို့ပြုလို့ရမှာမရှက်တာအာဟုတို့လုံးများကောင်းတဲ့အလုံးအောင်နေပြီးတော့လူတော်တွေလည်းသူလုပ်ရတဲ့လမ်းမေးလည်းသူလုပ်ရတဲ့လမ်းပေါ်လည်းသူလုပ်ရတဲ့ အဲ့ဒါအာကြီးရိတာမရှိတာဆိုလို့ဆိုလောတော်မောမာတပြာဒေဝီဖြီဩဒေရှာယတ္တပါနေအာကြီးရိတာဤစရာ ယံကိလေသာလောဒောမောမသဗျာဒိဋ္ဌိခိဥဒေဇယတ္တပနေအာဟိရိတံဒီစရံမယံကိလေသာလောဒောမောမာ အဖျားဒိဝိထိဥဒေသမြတ်တမနေအာယိရိတံဤစရာမယံကိလေသာဆို